ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးလက်တရူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌31ရက်3လ69ခုနှစ်နေ့လယ်ပိုင်းတွင်ဟောကြားတော်မူသောတရားတော်ဧကေသုဘာဘုရားဥဒိထား၍တရားခံကယရဏနာသုံးပါးတို့အားကျေတေညာနုလက်ဆောင်မူ၍ရှ िख ောဖူသောဖူမြော်မှန်လျှော့ ထထောကြရာသောဧကနာမကုသိုလ်ခံစေတနာသည်ဒီခါတိမ်ပါပြောင်းနေ၍အင်းကြီးရာမှာမြတ်နိဗ္ဗာန်ကိုလင်မြန်သောအတိလွယ်ကူသောအကျင့်တို့ဖြင့်ကျင့်နိုင်သိနိုင်ကြသောအဖာဘုရားရှင်ဤပါတော်စေသမေတော်စေများဖြစ်ကြပါစေတို့မနစ်ကတော့ ဥပုသ္စမှုပြောခဲ့တာတယ်ဟုတ်ကလားဟင်ဘာဖြစ်လို့တော့အရေးကြီးဆုံးမှုပြောတာဗျဟင်အဲသီလယူတဲ့ဥပုသ္စနဲ့ဒါတို့လူတိုင်းသိတာပဲလေသို့တော်တို့ဥပုသ္စနဲ့အချိန်နေခဲ့တယ်ထင်တယ်ဟဲ့ဟင်စောင်းငယ်ကူသလားလှုပ်ဘူးဟင်စောင်းဘူးလားဘယ်ကနေစောင်းဘူး ပုတ်ပြီးအောင်မယ်ဟင်တီလာတော့ရရင်ရအောင်ပေါ့ဥပုတ်ရဖို့ခဲရင်တို့ဥပုတ်ဆိုတာအာယုံလုံနာကိုပြောတာဒီနေ့အတွက်ကိုအာယုံ၅ပါးစိတ်သုံးနာကိုဥပုတ်လို့ပြောတာဗျဟုတ်ကလားဟိုတီလာကတော့တို့သူ့သက်သားချင်းတို့ဇာယူချင်းဒါတွေကိုနဲ့နှုတ်နဲ့ဆောင်သိတာကိုပြောတာလေဟုတ်ကလားအဲ့တော့ဥပုပ်ဆိုတာဒီနေ့အတွက်ဟို အာယုံဖိတ်သုံးရမှာကိုဆိုလိုတဗျာဟုတ်ကလားဟင်အဲ့တော့တို့ဘာဖြစ်လို့ဒုံနေရမှာပေါ့ဗျာတို့ဒီဘဝမှာတော့ဆင်းရဲတဲ့ဒုက္ခတွေမှန်များအာယုံနောက်လိုက်စားခဲ့လို့ထင်တယ်ဗျာဟင်အခုဆင်းရဲနေတာဘာဖြစ်လို့ဒုံဟိုအရင်အရင်ဘဝတွေကဆင်းရဲခဲ့တာဟောအဲအာယုံနောက်လိုက်စားခဲ့လို့နောင်ဆင်းရဲဥမှာဟော အာယုံနောက်လိုက်စားခဲ့ရင်နောင်လည်းဆင်းရဲအောင်ပဲဟုတ်ကလားဗျာဟင်ဒါမို့တို့အာယုံကိုစိတ်သုံးအောင်ဒီကနေ့အတွက်ကိုပြုကျင့်ပေးပါလို့ဆိုလိုတယ်ဒါကိုတို့ဥပုသ္စောင့်လို့ပြောတာတည်းဟုတ်ကလားဟင်အင်းဘာဖြစ်လို့တော့တို့ဆိုလို့ရှိရင်အာယုံဒီသူကတိုက်လဲတိုက်တယ်ဆွဲလဲဆွဲတယ်ဗျာဟင် သူကအတိုက်တာလည်းအတိုက်တာပဲပြီးတော့ခွဲအားလည်းသူ့မှာရှိတယ်ဟုတ်ကလားလားအဲ့တော့ဒုဘက်ကတတိမရှိလို့ရှိရင်အာယုံရဲ့အလိမ်ကိုတို့မခံရဘူးလားအာယုံရဲ့အလိမ်လည်းဒုက္ခရမယ်ဗျာပြီးတော့တို့လက်ထဲမှာရှိနေတဲ့တို့ပါလို့တော့ဝိညာဉ်ခေါ်တာပေါ့ကွယ်အတိထင်တယ်ဟိဟိဆိုဝိညာဏမာယုပမာဏဆိုတို့ဒဲရှိနေတဲ့အတိလို့ခေါ်တဲ့ဝိညာဉ်ကလည်းလိမ်နေကြဟိ သူကြိုက်တော့ကောင်းတယ်ပြောတာတင်လေဟဲ့သူမကြိုက်တော့မကောင်းပြောတာတင်လေဟဲ့ဒါဝိညာဉ်လိန်တာတင်လေဟဲ့ဟဲ့ဝိညာဉ်ကလည်းလိန်နေဗျပြီးတော့ဒိုတဲကိုလက်တမွေးထားတဲ့ဝေဒနာကလည်းအရေးအယောင်ကိုတကယ်ထင်အောင်သူကချဲ့ပြတာတဲ့ဗျဟုတ်ကလားဒါဝေဒနာကောမချဲ့တာဘူးလားဟဲ့သူ့မှာကိုခံစားသိလေးကိုပြောတာလေဟုတ်ကလားဗျဟင်ပြီးတော့တင်ညာကလည်းမရှိတာကိုအရှိလုပ်ပြီးမှတ်မပေးဘူးလား ဟုတ်ကလားဟောပညာကလည်းမရှိတာရှိလို့မှတ်ပေးတယ်အဲ့တော့ဒုဗကလည်းဝိညာဉ်ကလည်းအလိမ်ခံရဗျာဝေဒနာကလည်းချက်ခံရဗျာပညာကလည်းမဟုတ်တာအဟုတ်လို့မှတ်ပေးဗျာအဲ့တော့တို့တို့လက်မှမွေးထားတဲ့ဟိုတိဆိုတဲ့စိတ်ကလေးထဲမှာခံစားတိမာတာတိဟုတ်ကလားဆုံးဖြာတိဟုတ်ကလားဟိုသင်္ခါရကတော့ဒီသုံးခုခိုင်းတာလောက်ရတာဟုတ်ကွသူကတော့အဓိကမဟုတ်ပါဘူး ဟုတ်ကလားအဲ့တော့ဒုတိယရှိတဲ့အဲ့ဒီဝေဒနာပညာဝิญဉ်ဒါကလည်းတို့ကိုတို့ပြန်လှဲ့တယ်တင်လိုက်ဟင်တို့ကိုမလှဲ့ဘူးလားသူတို့ကဟောအဲဟိုတစ်ဖက်ကဟိုအာယုံကဟောတိုက်ပြီးဆွဲပြီးတို့ကိုသူကမလိမ်ဘူးလားအဲ့တော့အတွင်းကလည်းအလှဲ့ခံရအပြင်ကလည်းအလိမ်ခံရရင်တို့မရှိတာရှိမဖြစ်နိုင်ဘူးလားမရှိတာရှိလို့မထင်နိုင်ဘူးလား တို့ပါတော့ဟိုမตายာဖရာဟောตายာဖရာလို့မထင်နိုင်ဘူးလားဟုတ်ကလားဟဲ့ပြီးတော့မုန်းစရာကောင်းတာကိုချစ်စရာကောင်းတယ်လို့ဒီလိုကောမထင်နိုင်ဘူးလားပြီးတော့ဒုက္ခရောက်နေတာကိုချမ်းသာတယ်လို့ဒီလိုကောထင်မမှားနိုင်ဘူးလားဟင်အဲတို့အထင်မှားရင်အမြင်နဲ့မှားပါမှာပေါ့ဟုတ်ကလားအာတာတံတာတရူပိနပိယရူပိနအပိယံဆိုတာ ဒုက္ခံဒုက္ခတရူပေနပမတံတိဝတတိတဲ့ဟုတ်လားပမတံဟင်မိမိနေတော်သူကိုတဲ့အာဘာတံမတာယာတရားကိုတာဒရူပေနတာယာတရားထင်ဖြင့်ဟင်အတိဝတတိအာယုံကလွှမ်းမိုးနှိမ့်ဆက်တတ်တယ်တဲ့ဟုတ်ကလားပြီးတော့အာပိယံမုံစရာကိုတိရရူပေနချစ်ဖွယ်တွင်ဖြင့်ပမတံ တို့ခုနကပြောတဲ့အာယုံကလွှမ်းမိုးနှိမ့်ဆက်တတ်တယ်လေလားဟုတ်ကလားပြီးတော့ဒုက္ခဟိုဆင်းရဲနေတာကြီးကိုဒုက္ခတာရူပေနချမ်းသာတဲ့အထင်ဖြင့်လေပမတံဟင်အာယုံကဟင်မိလျော်တဲ့သူကိုအတိဝတ္တိလွှမ်းမိုးပေးနိုင်လေတဲ့လွှမ်းမိုးဖြည့်ဖြည့်နိုင်တယ်ဗျာဟုတ်ကလားဟဲ့ဟင်အဲ့ဒါတို့တတိမရှိတဲ့ပုဂ္ဂိုလ်တွေအတွက်ပြောတာထင်တယ်ဟဲ့ဟုတ်ကလားဟဲ့ အဲ့တော့တို့ဒီကနေ့အတွက်ကိုဘာလို့ရမှာတော့တို့သီလာပေးပြီးတော့ပြောသေးတယ်နဲ့ဓမ္မအပမဒေနာမပါရိတာပြောလားအဲ့တော့တို့ကဘယ်လိုပြောတော့ဟွန်းဘာပြောလို့ဘာအမပန်တိခဏတော့ဟင်ဟင်ဟင်ဘာပြောလို့ဘာအမပန်တိခဏတော့ဟောပြမေးလို့ရဘူးဟင်သူတို့ဆိုနေကြမို့ဆိုတာနဲ့တူပါဗျာဟင် တို့ဘာသာပြယုံပြန်စင်ကတော့ဘာတော့ဓမ္မတရဏဂုံသုံးပါးနဲ့တကွာတော့ဒီနေ့၈ပါးဆို၈ပါးတော့တိလာတော်မြတ်ကိုဒီလိုဘာသာပြန်တာတင်လိုက်အပမာဒီနမမေ့မေ့နေရဘူးတဲ့မလျော့ပေါ်ပေါ်ရော်ရော်မဟုတ်ဘူးလေဟင်ပြီးတော့မပေါ့ဟုတ်လားလေးလေးနဲ့နဲ့ပြောတာတင်လိုက်မဆအချိန်ကိုလည်းချိန်ဆမနေနဲ့ဟုတ်ကလားအချိန်ရှိသဖြင့်မှတ်နေရမှာကိုဆိုလိုတာတင်လိုက်ဟင် အဲ့ဒီလေးချက်နဲ့ညီသောတတိဖြင့်တံပါဒိဋ္ဌပြီးကုန်ညာလို့ပြောတာပါဟင်အဲ့တော့အမဘန္ဒီပါဘုရားဆိုတာဘန္ဒီအရှင်ဘုရားအာမအရှင်ဘုရားပြောတဲ့အတိုင်းတပြည့်တော်တို့မမေ့မလျော့မပေါ်မဆာသောတတိဖြင့်ဟုတ်ကလားပြည့်စုံအောင်နေပါမယ်ဘုရားလို့ပြောနေလားဟင်မနေဘူးတိုင်းဘာလို့အမဘန္ဒီခံလဲ ဟင်တိုင်းဘာလို့အမပန်တိခံလုံးရဟောရမေးလို့ရဘူးဟင်ဒါတို့ဘုန်းကြီးတက်လိမ့်တာမဟုတ်ဘူးလားဟင်ဟင်မနေပဲနဲ့နေပါမယ်ဆိုဒါဘာတော့လိမ့်တာလားမလိမ့်တာလားဟုတ်လားဘာဖုန်းကြီးတက်လိမ့်ဟုတ်ကလားဘာတော့ဟိုလူလူချင်းလိမ့်တာမှငွေလူငွေသားလေးရလေဦးမယ်ဖုန်းကြီးတက်လိမ့်ကိုဘာရမှာတော့ဟင်ဟင်မေးလို့ရဘူးဗျာဟင်အဲ့ဒါတို့မိယူဖလား ဟင်ထုံးတာတိုင်းလုပ်နေကြတာဒီဟုတ်ကလားတကယ်သူ့ဟိုဘုရားရှင်ရဲ့ညွန်ကြားချက်အတိုင်းတို့တီတီပါပါမလုပ်သေးဘူးထင်တယ်ဗျာဟင်လုံးပလားကြီးကဟာကြီးတွေဗျာဘူးတီကြီးတွေထောင်ပြီးစကားပြောရတယ်လို့ပဲဒီကြီးကဟာကြီးတွေနဲ့ဟင်ဟင်ဟင်ဘူးတီဆိုင်ဝင်ပြီးစကားပြောနေရတယ်လို့ကြီးပဲဘယ်လိုလုပ်လှုပ်ဘူးဗျာကြီးကဟာကြီးတွေဟင် ဟင်အဲ့တော့တို့ဒီနေရာလေးကိုစီလီယောဘာသာပြန်ရင်ဓမ္မံဆိုတာတရားပဲထင်တယ်သဘောလေးထင်တယ်ဓမ္မဆိုတာနိတတနိတိဝတဘာဝပေါ့ဟင်ဓမ္မဓမ္မလို့သူပြောနေတာတဲ့နိတတအသက်ကိုခေါ်တာလည်းမဟုတ်ဘူးတဲ့နိတိဝဟင်နိတတတတ္တဝါကိုခေါ်နေတာလည်းမဟုတ်ဘူးတဲ့ဟုတ်ကလားနိစီဝအသက်ကိုပြောတာလည်းမဟုတ်ဘူးတဘာဝသဘောလေးထင်တယ်ဟုတ်ကလား ဟင်အာယုံမှာလည်းအာယုံရဲ့သဘောလေးမရှိဘူးလားဟဲ့ဟင်ဘသူပဲဝါသွားတာတတ္တဝါပြောနေတာတင်လေဟဲ့ဟုတ်ကလားဟင်နိဒီဝအဲဒါကအသက်အတ္တလေးပြဝိညာဉ်ကောဒါပြောတာတင်လေဟဲ့တို့ဒီမှာကြည့်တော့တို့ဥမာမဲ့သိမ့်တဲ့အရာဝတ္ထုလေးကြည့်လိုက်ရင်သိမ့်တဲ့သဘောလေးပဲရှိမယ်တင်လေဟဲ့ဟုတ်ကလားဟဲ့ဟိုဝါတာလေးကြည့်ရင်ကောဝါတဲ့သဘောမရှိဘူးလားနေတာလေးကြည့်ရင်နေတဲ့သဘောမရှိဘူးလားအဲသူ့ရဲ့သဘောသူ့ရဲ့တတ္တိလေးကွ အဲ့ဒီသဘောတတ္တိလေးကိုမမေ့နဲ့မျက်ခြေမပြကြည့်နေလို့ပြောတာတည်းဟင်အသင်အာယုံတို့တက်မဲ့တွေဟိုတက်မဲ့တွေကအသင်လေးတွေအဝါလေးတွေဒါတွေနေတော့ကောသူမျက်စိနဲ့မတိုက်ခိုက်မိဘူးလားတိုက်ခိုက်မိတဲ့အခါဒါကတော့တောပဲဒါကတော့တောင်ပဲဒါကတော့တစ်ပင်ပဲအဲ့ဒါဘာရဘူးတဲ့အဲ့ဒီအသိရဲ့သဘာဝလေးကိုမျက်ခြေမပြတ်ကြည့်နေစမ်းလို့ပြောတာဟုတ်ကလားဟင်ဟုတ်ကလား အဲတကယ်လို့တို့ဟိုတော့တစ်ပင်ဖြစ်ခဲ့ရင်အဲ့ဒီတစ်ပင်ရဲ့သဘာဝကိုမျက်ချင်မတတ်ကြည့်နေလို့ပြောတာထင်တယ်ဟဲ့ဟုတ်ကလားတို့ဒီလိုပဲတို့သက်ရှိတွေတရားဟောနွားတို့ဟုတ်ကလားလူတို့မရှိဘူးလားဟဲ့ဒါလည်းဟိုနွားလူဆိုအဲဒါအသက်တို့အတ္တတို့လိပ်ပြာတို့ဝิญဉ်ကောင်တို့သွားထင်းနေတာမဟုတ်ဘူးလားဟင်တို့တော့ဒီနွားဟောနွားရဲ့သဘောမရှိဘူးလားနွားဒီလူနဲ့သဘောမတူလို့နွားပြောထားတာမဟုတ်ဘူးလား လူကောလူရဲ့သဘောတဘာဝမရှိဘူးလားအဲလူဆိုတဲ့ကနွားနဲ့မတူလို့ပြောထားတာတင်ဟဲ့သဘောချင်းမတူလို့ဒါကလူဒါကနွားလို့ပြောထားတာတင်ဟဲ့ဟုတ်ကလားအဲ့တော့လူကိုကြည့်ကြည့်နွားကိုကြည့်ကြည့်ဒါကလူပဲဒါကနွားပဲဟုတ်ကလားဟင်ဒါကိုသွားပြီးမတုံ့တတ်နဲ့တဲ့သူ့သဘောကိုလက်ချင်မပြတ်ကြည့်နေစမ်းတဲ့ဒါပြောတာတင်ဟဲ့ဓမ္မအပမဒေနာလေဟုတ်ကလား အဲတကယ်လို့တို့ဒါဟိုနွားပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ဒါကိုသူ့ရဲ့သဘောနဲ့သဘာဝမကြည့်လို့ရှိရင်တစ်ဖက်ကအာယုံရဲ့ဟင်ညှို့သွဲတိုက်ဆွဲကောမခါဘူးလားတို့စိတ်ကတော့မလိမ်ဘူးလားတို့အတွင်းကလည်းလိမ်မယ်အပြင်ကလည်းတိုက်ဆွဲဆွဲမယ်ဆိုတို့စိတ်ပြီးအာယုံနောက်ပါမသွားနိုင်ဘူးလားဟဲ့အဲအာယုံနောက်ပါသွားရင်အာယုံရဲ့ညှင်းဆဲမှုကောမခါဘူးလားဟုတ်ကလားဟဲ့အဲ့တော့တို့ဟိုအာယုံနောက်လိုက်စားလွန်အာကြည့်နေရင် ချမ်းသာပါမလားဟဲ့ဟင်တို့ဟာတွေကကောချမ်းသာခြင်းမလားဆင်းရဲခြင်းမလားဘာသာပြောပါဗျာဟင်မေးလို့ကောင်းတဲ့ဘက်ကနေရွေးပြောတာနေမှာပါဟင်ဟုတ်ကလားလုံတော်ရင်ဖူးတဲ့ဘက်ကရေလုံတာတယ်ဟင်မေးရင်တော့ကောင်းတဲ့ဘက်ကတည်ကြည့်တယ်ပြောထင်တယ်ဟဲ့ဟုတ်ကလားဟဲ့အဲ့တော့တို့ဒီအာယုံကိုလုံအောင်အာယုံလုံပြီးရင်လာတိုက်တဲ့အာယုံရဲ့သဘောလေးကိုသိအောင် လေ့လာကြည့်ပါလို့ဆိုလို့ဗျာဟုတ်ကလားဟင်အဲ့တော့သူ့သဘောနဲ့တဘာဝကြီးရဲ့လှုပ်ရှားပုံကြည့်နေရင်တို့မျက်စိဘက်ကကြည့်ရင်ဟောမျက်စိဟာဟောအမြဲတည်နေနိုင်မလားဟိသူကလှုပ်ရှားဖြစ်ပြနေတာထင်တယ်ဟဲ့ဟိုတို့အကြီးခံရတဲ့တစ်ဖက်ကဆင်းရုပ်ကဟောတည်တည်ငြိမ်ငြိမ်နေနိုင်မလားဟိသူရောကံစိတ်ဥဒုအာဟာရကြောင့်တို့မဟုတ်အတွင်းဓာတ်၄ပါးရဲ့ဖြစ်စည်းမှုကြောင့်သူလည်းပြည့်စည်နေတာထင်တယ်ဟုတ်ကလားကြောက်တုံးတုံးမဲ့သွားကြည့်ပါ အဲကြောက်တုံးသည်သူမာရောတတ္တိဖြစ်တဲ့အတွက်သူ့ရဲ့ခန္ဓာရင်ရှိသလောက်ဥရုတံခန္ဓာရင်ရှိသလောက်တော့သူခံမဲ့တင်လေဟဲ့တို့တော့သူကော သူ့အတွင်းတတ္တိရဲ့တိုက်ခိုက်မှုကြောင့်သူကောပြည့်စည်မနေဘူးလားဟဲ့သူလည်းပြည့်စည်နေတာပဲတို့ဘက်ကကောမျက်စိကောမပြည့်စည်နိုင်ဘူးလားဒါရင်သူလည်းပြည့်စည်ပြီးကိုယ်လည်းပြည့်စည်ပြီးဟုတ်ကလားအဲပြည့်စည်နေတယ်ဆိုတဲ့ကမြဲသလားမြဲဘူးလားဟဲ့ဟင်ပြည့်စည်တယ်ဆိုတဲ့ရွေးပြောင်းနေတာလေဟုတ်ကလားပြည့်စည်နေတယ်ဆိုတဲ့ကကောင်းသလားမကောင်းဘူးလားဟဲ့ အဲ့တော့ဒီကံတတိစိတ်တတိသင်္ခါရတတိတစ်ဖက်ကဓာလေးပါးတို့ရဲ့တိုက်ခိုက်မှုတတိနဲ့သူသဘောသူဆောင်သူ့ဟာသူဖြစ်နေတာတို့တားလို့သိလို့ရသလားဟဲ့မရဘူးဗျဟုတ်ကလားဒါမြင်သိချင်တာလေဒီသဘောသိသွားလို့ရှိရင်တို့အာယုံနောက်လိုက်စားလွန်မအောင်မလားဟင်လူဘဝရောက်တဲ့လူအာယုံလောက်တော့ရှိကြမှာပေါ့ဟုတ်ကလားဟဲ့ဟင်လူဘဝရောက်လူအာယုံလောက်တော့ရှိမှာပဲနတ်ဘဝရောက် ရောက်ရင်နဘဝအာယုံလောက်တော့ရှိကြမှာပေါ့တို့တော့လူအပ်ထားတဲ့ကိုပြီးမလိုက်စားရင်တို့အသက်ကဲအတိုင်းမနေရဘူးလားဟင်ဟိုအာယုံရဲ့ဆွဲဆောင်မှုမိမိစိတ်ရဲ့တည်စားမှုတိုင်းလိုက်နေရင်တို့အသက်ကဲအတိုင်းမရပါမလားဟုတ်ကလားဗျာဟင်ပြီးတော့အာယုံနောက်လိုက်နေရင်ဟုတ်ကလားအဲသူ့အကြောင်းကိုလည်းမသိကိုယ်အကြောင်းကိုလည်းမသိတဲ့အတွက်ဟောကြိုက်တော့ဆွဲလာမှုကြိုက်ဆွဲမရှိနိုင်ဘူးလား မုံတော့ဟောဆွဲလာမှုမုံဆွဲမဖြစ်နိုင်ဘူးလားမတိတော့ဟောဆွဲလာမှုမတိဆွဲဟောမဖြစ်နိုင်ဘူးလားဟင်းအဲဆွဲတဲ့အတိုင်းတို့ဘဝသွားသွားရမှာတယ်လေဟုတ်ကလားဗျာဟင်ကဲနောက်တာနောက်တာဘဝတွေရတာအဲ့ဒီအစွဲကပို့မှတင်လေဟိဟုတ်ကလားဟိဟိအာယုံကပို့မှလားအာယုံအတိုက်ခံပြီးတို့ခုနကအစွဲကပို့မှလားဟိဟင်အစွဲကပို့မှဗျာအဲ့တော့အစွဲကပို့ရင် တို့ကြိုက်ဆွဲနဲ့ပို့လေအထက်တန်းသားဖြစ်မလားအောက်တန်းသားဖြစ်မလားအဲတို့မုံဆွဲကပို့ရင်တော့အထက်တန်းသားလားအောက်တန်းသားလားအဲမတိဆွဲကပို့တော့လေအထက်တန်းသားလားအောက်တန်းသားလားဟောဗျာတို့အောက်တန်းသားတွေဖြစ်ကုန်ကြမှာပေါ့ဟုတ်ကလားအင်းကြက်ဒီဝက်ဒီဘယ်သူမှဖြစ်ခြင်းဘူးရဟင်တို့တဲ့ကောဖြစ်ခြင်းတို့ရှိသလားကြက်ဒီဝက်ဒီလေဟင်တို့တော့ကြက်ဆွဲဝက်ဆွဲကလွတ်လားဟာမလွတ်တဲ့ဖြစ်မှာပေါ့ဟုတ်ကလားအင်းဟိုဒီအဆွဲကဒီကိုရောက်မှမှန်းလည်းသိသေး အဲသိရတာနဲ့သူ့ကိုလည်းတတိနဲ့အဲအဲ့ဒီအာယုံကိုမပယ်ဘူးဆိုလို့ရှိရင်ဘယ်နဲ့တို့တို့ကြက်ထဲရောက်ချင်လို့ငြိမ့်နေတာမဟုတ်လားဒါဟုတ်တယ်ရောက်မှမှလည်းသိရတာနဲ့ဟင်ဘယ်နဲ့တော့ညာရောက်မှမှလည်းသိတယ်ဒီဆွဲကဒီပို့မှာသွားလေကြက်ဆွဲကကြက်ထဲပို့မှာဝက်ဆွဲကဝက်ထဲပို့မှာသိတယ်ထင်တယ်ဟဲ့အဆွဲတိုင်းဘဝရမှာမဟုတ်ဘူးလားဥပါဒနာပစ္စယဘောထင်တယ်အဆွဲတိုင်းရမှာမဟုတ်ဘူးလား အဲ့တော့ရောက်မှမှန်လည်းသိနေပြီတို့ဟုတ်ကဲ့ဒါအဲ့ဒီအာယုံကိုတို့တတိနဲ့တာခြင်းဖီးခြင်းအဲ့ဒီအာယုံရဲ့သဘောနဲ့သဘာဝကိုမြင်အောင်ကြည့်ခြင်းလောက်ကလာဟဲ့အဲ့မလုပ်ဘူးဆိုရင်ရောက်မှမှလည်းသိတယ်မလုပ်ဘူးဆိုရင်တော့ရောက်ခြင်းလို့ပဲမဟုတ်ဘူးလားဟင်ရောက်ခြင်းလို့မဟုတ်ဘူးလားဟာမဖြစ်နိုင်ဘူးဗျာဟင်မရောက်ခြင်းဘောင်လွတ်အောင်လုပ်မှာပေါ့ဗျာဟင် မယောင်ချင်ရင်လွတ်အောင်လုပ်မှာပေါ့ဗျာအခုရောက်မှမှန်လည်းသိတယ်ငြိမ်နေနေတယ်ဆိုရင်တော့ဒါရောက်ချင်လို့မဟုတ်ဘူးလားဟဲ့မေးလို့ရတော့ဘူးဟောဗျာမေးလို့ရတော့ဘူးဟင်အဲ့တော့တို့တရိษံလောကဘယ်သူမှဖြစ်ချင်ဘူးဟုတ်ကလားဟဲ့အဲတရိษံနဲ့ကြောက်ဖရာကောင်းတဲ့ငရဲဘယ်သူဖြစ်ချင်တော့အငြင်းသက်ခံရမှာလေဟင်ဒါလည်းတို့ဒေါသခွဲကပို့မှာလေဘုံဆွဲကပို့မှာဟင် ဟိုအမုန်းခံရသူကပို့မှာမဟုတ်တို့ထဲရှိတဲ့အမုန်းနဲ့ဆွဲကပို့မှာဗျဟုတ်ကလားအဲ့တော့တို့ဒီလဲရောက်မှမှသိနေပြီထင်တယ်ဟဲ့ဟင်တို့ထဲရှိတဲ့မုန်းဆွဲအဲ့တို့မုန်းဆွဲမရှိတာရှိလားဘယ်မှာရှိတာတို့ဟင်ဟင်တို့ဒေါသဆိုတာပါတော့ွယ်ဒီဟိုဒုံဆွဲဓာဆွဲမှပြောတာမဟုတ်ဘူးလေကိုလိုချင်တာမရလို့နှလုံးမตาဖြစ်နေတာလေဒါလည်းဒေါသပဲလေသူလည်းမုန်းဆွဲပဲမဟုတ်လား ကိုလိုချင်တာမရလို့လေဟိုသူများသွားပြီးတော့ခါခါပြီးမုံမမဟုတ်ဘူးဟဲ့ဟုတ်ကလားအဲ့တော့ကိုလိုချင်တာမရလို့သို့မဟုတ်ကိုလိုချင်တဲ့ဟာလေးလက်လွတ်ဆုံးရှုံးသွားလို့ဟုတ်ကလားဟဲ့ဟင်သို့မဟုတ်ကိုလိုချင်တာလေးအလူရခံရလို့အဲမကြည်ချမ်းတကလေးတင်ရှိနိုင်ဘူးလားနှလုံးမသားသိကောမရှိနိုင်ဘူးလားတဲ့ပြကဲလွတ်မလားကဲငရဲငရဲငရဲသွားခြင်းလားဟုတ်ကလား ဒီရှိရဟာကြီးတော့သွားခြင်းမပေါ်တယ်ငြိမ်းနေဟင်သွားခြင်းလုံးနဲ့တူရှိရဟာကြီးငြိမ်းနေကြဟင်မေးလို့ရတော့ဘူးရရှိရဟာကြီးဟင်ဟင်အဲ့တော့တို့ဘယ်သူမှသွားခြင်းဘူးရဖြစ်နေတဲ့ငရဲပြည်မှာရှိတဲ့ငရဲသားတွေကလည်းသွားခြင်းလို့သွားတာမဟုတ်ဘူးဒီအာယုံကိုမနိုင်လို့ထင်တယ်ဟဲ့အာယုံတော့ပါသွားလို့အာယုံရဲ့လှည့်စားမှုခံရလို့သူတို့လည်းဟောပါသွားတာထင်တယ်ဟဲ့ဟုတ်ကလား အဲ့တော့တို့အပယ်လေးဘုဘသူမှသွားခြင်းဘူးဗျာဟုတ်ကလားအဲ့တော့တို့သွားခြင်းသွားလို့ရှိရင် အပယ်လေးပုံနဲ့နတ်ပြည်6ထပ်ဘယ်သွားကြမတော့ဘာဖြစ်လို့တော့များဟင်ဟင်အပယ်လေးပုံနဲ့နတ်ပြည်6ထပ်ဘာလို့နတ်ပြည်6ထပ်သွားခြင်းလားတော့ဟင်မီးလို့ရဘူးကြည်ပဲလေးပုံတော့ဘသူမှသွားခြင်းဘူးတဲ့အဲနတ်ပြည်6ထပ်တော့လူတိုင်းသွားခြင်းတဲ့ဟုတ်ကလားအဲတို့နတ်ပြည်6ထပ်သွား သီလအားကောင်းမှသွားလို့ရတာလေဒါနတစ်ခုတည်းနဲ့သွားလို့မရဘူးဗျဟုတ်ကလားဟဲ့ဟေးဒီအာယုန်ဒီပယ်နိုင်မှတင်တယ်ဟဲ့ဟုတ်ကလားဟေးဟေးအာယုန်ဒီပယ်နိုင်မှအာယုန်ဒီပယ်နိုင်မှဟုတ်ကလားသီလအလုံးအားကောင်းမှဟေးသွားနိုင်တာဟုတ်ကွယ်အဲ့တော့တို့ဒီဟိုနတ်ပြည်သွားဖို့ဆိုတာသီလလည်းအားကောင်းမှမဟုတ်ဘူးလားဟင်ဟုတ်ကလားတက္ကာသောပါဏရောဟဏတိလံအင်းဥဒောတမံတိလံဆိုတာဟုတ်ကွယ် ဟုတ်ကလားအင်းနတ်ပြည်ကိုသွားဖို့ရသောင်းနှန်းလေကဟာတီလန်းနဲ့တူတာဘာရှိဘူးဆိုတယ်ဟုတ်ကလားဟဲ့ဒွာရာဝံပါဏနိဗ္ဗာနနဂရတပဝေတနေဆိုတာဟင်ဒီသီလသည်နိဗ္ဗာန်သွားဖို့ရတဲ့တကားပေါက်တဲ့ဟုတ်ကလားနိဗ္ဗာန်သွားခြင်းလည်းဒီသီလပဲတည်းဗျဟုတ်ကလားဗျဟင်ဟိုနတ်ပြည်ကိုသွားဖို့ရတောင်းတန်းဆိုတာလေဒါပဲတည်းဗျနတ်ပြည်တက်ဖို့လေဟင်ဟင်ဟုတ်ကလားဟဲ့ အဲ့တော့တို့သီလရှိမှထင်တယ်ဟဲ့အဲ့တော့တို့ဒီသီလနဲ့အာယုံကိုလွန်အောင်ထိန်းပြီးလောဘမပါခြင်းဒေါသမပါခြင်းမောဟမပါခြင်းကိုယ်ပိုင်စိတ်ကလေးနဲ့ခံစားနိုင်မှထင်တယ်ဟဲ့ဟင်ဒါဆိုနတ်ပြည်သွားဖို့ထင်တယ်ဟဲ့ဟင်အဲတို့အာယုံကိုမသိသိပဲနဲ့အဲတို့ကိုယ်ပိုင်သိပြောက်ပြီးတော့ကြိုက်ကြိုက်သလိုမကြိုက်မကြိုက်သလိုမတိမတိသလိုလို့ရင်ဒါအပယ်လေးပုံသွားမှထင်တယ်ဟဲ့ ဟုတ်ကလားတခုတို့ရွာတဲ့ကြတော့နတ်ပြည်သွားဖို့လုပ်သလားအပယ်လေးပုံသွားဖို့လုပ်သလားဟုတ်ပါမလားဗျဟင်ရွာတဲ့ရွာတဲ့မှာဟိုသီလနဲ့လောဘဘယ်ဟာကမြဲတော့ငါသီလနဲ့ဟိုတို့မကြည်ချမ်းစိတ်ဘယ်ဟာကမြဲတော့ငါသီလနဲ့မဟုတ်ဒါကကြက်ဒါကဝက်ဆိုတဲ့မတိစိတ်ဘယ်ဟာကများတော့ဟုတ်ကလားဟုတ်ကလားဗျဟင် ဟုတ်ကလားဗျာအဲတိုင်းဟိုဘက်ကများနေတယ်ဆိုရင်အဲနတ်ပြည်သွားမယ်ဟာနတ်ပြည်ရောက်မလားဟိုရောက်အောက်ရောက်မလားဟုတ်ပါမလားဗျာတိုင်းဟိုထက်သွားကြမလားအောက်သွားကြမလားဟောဗျာဘယ်လိုဟာတို့များဟိုဟိုတို့ဘာတို့အောက်ပြည်သွားဖို့ရာကအများကြီးထင်တယ်နေတိုင်းထင်တယ်စုထားတာဟုတ်ကလားအောက်ပြည်သွားဖို့လေအောက်ပြည်သွားဖို့ရိတ်ခါကနေတိုင်းစုတယ်ထင်တယ်ဟုတ်ကလားအဲ့ဒါနတ်ပြည်သွားမှာလားအောက်ပြည်သွားမှာလားကြီးကဘူးပြီးကြီးတွေမေးလို့လည်းရအောင်ဟင် ဘယ်သွားကြမှာတော့ဟာမင်းတို့လည်းရောက်ရှိရဘူးဒီကြီးတွေဟင်ဟင်အဲပြောတော့နတ်ပြည်သွားမှာတဲ့ဟိုလှုပ်ထားတာကသူ့ဘူးကြီးရပဲနဲ့တော့နတ်ပြည်သူ့ဘူးကြီးလားအောက်ပြည်သူ့ဘူးကြီးလားတိုင်းပဲသွားကြမှာပါပါတယ်ဗျာပါတယ်ဗျာသင်္ကန်းဒီသူ့ဘူးကြီးမရင်မမှာပဲသူ့ဘူးကြီးမပြီးသွားရင်တော့မသိဘူးလေဟင်လှုပ်ထားတာတော့အောက်ပြည်အတွက်ကြီးလဲသူ့ထားတာတင်ဟဲ့ဟုတ်ကလားဗျာ ဟေ့ဘယ်ဘယ်နာနာသုတာတော့အများကနေဒါရင်ဘယ်သွားကြမှာတော့မင်းရင်ဘယ်လိုပြောမလို့ဟုတ်ဘယ်သွားကြမှာတော့အောင်မအောက်ပြီးလို့စုထားတာကြီးကိုဘယ်သွားမှမမသိဘူးရဲ့လို့လုတ်ကြောပဲဟေ့မကိုစုရတဲ့သူဘူးတိုင်းသွားမှာပေါ့ဗျဟုတ်ကလားဟဲ့ဟင်အဲ့တော့ဒါဘာဖြစ်လို့တော့အာယုံတော့အလိုက်လွန်လို့ထင်တယ်ဟဲ့ဟင်ကြိုက်စိတ်ဖြစ်တာကောအာယုံတော့လိုက်လွန်လို့ထင်တယ်ဟဲ့မုန်းစိတ်ဖြစ်တာကောအာယုံတော့လိုက်လွန်လို့ထင်တယ်ဟဲ့ ဟိုမတိသိဖြစ်တာဟောအာယုံတော့လိုက်လုံးလို့ထင်တယ်ဒါမို့တို့ဒီကနေ့ဥပုသ်ဆောင်မှာဆိုတာအဲ့ဒီအာယုံလေးကိုသိသိဖို့လေဟင်တို့လိုက်စားခဲ့တဲ့အာယုံတွေတကယ်ရှိမရှိဒါသိသိချင်တာလေဟုတ်ကလားဟင်ဟင်တို့ဥပမာပေးကြပါစို့ဟိုထညက်စားဘူးလားဘယ်လိုနေတော့ဟုတ်ကလားအဲ့ဒီခြူတာကိုဟိုတို့ဝါဟဲဝါပြီး ဟိုထွေးပြီးတော့ဟိုလက်ဝါးပေါ်ကြည့်ပြီးတော့ဘယ်ဟာချိုတာတော့လိုက်ရှားကြည့်စားဘာဖြစ်လို့တော့ဘာဖြစ်လို့တော့ဟင်ဘာဖြစ်လို့တော့ဟောမေးလို့ရဘူးသူတို့မေးတော့ဥပမာမဲ့တို့ဆိုတော့အဝိစာလေးတစ်စားကိုအနီရောင်လေးတုတ်ထားဟိုသေသုထားပေါ့ဟဲ့ဟင်သေသုထားသေသုထားတော့ဒီအဝတ်မှာအနီရဲ့အယောင်လေးသွားကမနေဘူးလားဟဲ့အဲ့ဒီအယောင်ဟာအရေးမဟုတ်ဘူးလား အရေးအယောင်ဆိုတာအတူတူမဟုတ်ဘူးလားအရေးနဲ့အယောင်အတူတူတင်နေဟင်တကယ်လို့တို့ဟိုအနီရောင်တွားယူသားဆိုရင်အနီရောင်ကိုကင်မိသလားပိဿာကိုကင်မိသလားဟဲ့အနီရောင်ကင်ကြည့်ပါလားကြားဘူးလားဘာဖြစ်လို့တော့ဘာဖြစ်လို့တော့ဟင်ဟာသူတို့ကင်မိတယ်နဲ့တူပါတယ်ဘာကင်မိတော့ပိဿာပိဿာကြာရင်ကြာမယ်မိဿာနှွေရင်နှူမယ် ဟိုကတကယ်မှရှိတယ်အရေးရောင်ဟုတ်တာချိုတာလေးကဟောပိဿဖေးဆိုးထားတယ်လို့ချင်တာလေးကပိဿဖေးဆိုးထားတယ်လို့အဲတို့ငါနာလေးကပိဿဖေးဆိုးထားတယ်လို့မဟုတ်ဘူးလားဘာမှရှိပဲနဲ့ဟုတ်ကလားတကယ်လို့သူတို့ချင်တာတွေချိုတာတွေငါနာတွေဟာတကယ်ကြည်ရိုးမှရင်ထွက်လာရင်အချင်းတွေထွက်လာမှာပေါ့အချိုတွေထွက်လာမှာပေါ့ဟင်အဲထင်ရစားပြီးနောက်ဖေးသွားတယ်ဘယ်နဲ့လို့ချိုတွေပဲလား ဟောတော့ဟိုတို့သူတကယ်ကြည့်ဦးမှလို့ချင်းအရေးရောက်မဟုတ်လို့ချင်းဟိုထွက်လာလဲခြူပဲထွက်လာမှာပေါ့ထွက်လာဘာဖြစ်လို့တော့အရေးရောက်မို့အဲ့တို့ဒီလိုတကယ်သိနေရင်သူ့ဘောထင်ကြီးဖို့ရှိသေးလားဟဲ့အထင်သေးဖို့အထင်သေးဖို့လည်းရှိဖို့ထင်ကြီးဖို့လည်းရှိတော့ဟုတ်ကလားကြည့်တော့မှာပေါ့မကြည့်မုံပေါ့နိငန်းငန်းတဲ့တဏ္ဍာဆိုဒါမသားရမနေနဲ့ရှုံးမလားမရှိတော့ဘူးဒါလေးသဘောပေါက်စေခြင်းလို့ ဟုတ်ကလားဟဲ့ဒါလေးသဘောပေါက်စေခြင်းလို့ဖရာလက်ထက်တုန်းကလည်းပဲဟိုဖရာသားတော်သမီးတော်ဒီဒီလိုအာယုန်နေသူတို့ကမသုံးဘူးလားသုံးသုံးတာပဲသို့တော့သူတို့ကဘယ်ခါသုံးသုံးအာယုန်နောက်ကိုသူတို့သိအလိုက်မခံဘူးညအမြဲတမ်းဥပုသောက်နေ့တိုင်းဥပုသောက်ဟုတ်ကလားအင်းရှိပါကတော့မယူဘူးဥပုသောက်တာပြောတော့အဘယ်ရှုပ်ကုန်ပြီတင်တယ်မင်းတို့ ဥပုသ်ဆောင်နာပြောတာရှင်းပါတော့မယူဘူးအဲယူနေကြ၅ပါးတော့ရှိမှာပေါ့ဟုတ်ကလားဟင်တို့ဖရာလက်တဲ့တုန်းကသာဝတိပြည်သူပြည်သားတွေကနေတိုင်းဥပုသ်ဆောင်ဟုတ်ကလားဟဲ့ဟင်သူတို့ကဟိုအာယုံကမခံစားဘူးလားအနာတပိန်ကတထေရဟောဝိတာခါကောဟင်တို့သာဝတိပြည်ရဲ့လူဦးရေဖဲကလေးဆိုတာပဲကွဖဲကလေးဆိုတာတန်းတရားတယ်နဲ့ဟဲ့ 85သန်းကျော်ကျော်အရိယာဖြစ်ခဲ့တယ်ဟုတ်ကလားလားသုံးပုံနှစ်ပုံကျော်တယ်လို့ဆိုတာဟုတ်ကွဟုတ်ကလားဟိုဒဂရီသားလည်းရင်ဘာသာကြားရှိတယ်လို့ဆိုသဗျာကျန်တာကတရဏဂုံတီးတဲ့ဗျာတရဏဂုံတီးတယ်ဆိုတာဘာပြောတာတော့ဟဲ့တတိမြဲတာပြောတာတဲ့ဟဲ့ဟုတ်ကလားတတိမြဲတာကိုတရဏဂုံတီးတယ်လို့ပြောတာအပမာဒတတိမဟုတ်ဘူးလားဟုတ်ကလားဟင်တရဏဂုံတီးတာကဒဂရီတဲ့ဗျာဟုတ်ကလား ဘာသာကြားကတကလေးတဲ့ဗျကျန်တာကအရိယာတွေကြီးတယ်ပဲတို့ဝိတာခါတို့ဆိုရင်ခုနှစ်နှစ်သမီးရတယ်နဲ့ဟိတော်တော်ပါဖြစ်သွားတာဘာဖြစ်လို့တော့သူတို့ကနေတိုင်းဥပုသ်စောင့်နေဟုတ်ကလားဟင်ရှင်ဘာတိရတော့မင်းဥပုသ်စောင့်နာပြောတာဘယ်နဲ့တော့ဟိမျက်စိလဲကုန်ပြီထင်တယ်ဟင်သူဥပုသ်စောင့်နေဆိုတာဘာတော့အာယုံလုံနာပြောတာထင်တယ်ဟုတ်ကလား သူတို့ဘယ်အာယုံကိုသုံးသုံးဟိုတို့ဘာကိုပဲလှုပ်လှုပ်တတိလှုပ်ဖို့တင်လေဟဲ့တတိမလွတ်တော့သူတို့စိတ်ဒီအာယုံနောက်ပါသွားပါအောင်မလားဟဲ့အာယုံနောက်ကကပ်ပါလိပါတာရှိတဲ့ကိလေသာသူတို့စိတ်ဝင်ကပ်ပါသေးလားဟဲ့ဟင်ဒါဥပုသ်ဆောင်တာမဟုတ်ဘူးလားဟုတ်ကလားသမင်းချက်တကလမကလည်းမှမလုပ်ဘူးတဲ့ဆံရွေးရွေးပြမိထွေးဖေးပြမိအမှန်လေလေဟင်ဒီလိုဆိုဆိုဆံအာယုံတော့ပါပါဦးမလားဟဲ့ဆံပါနိုင်တော့ဘူး ဟင်အဲ့ဒီဆံကိုအကြောင်းပြုဖြစ်တဲ့ကိလေသာကောဒုစိတ်ကနိုင်သေးလားမကနိုင်ဘူးအဲ့ဒါဥပုသောဟုတ်ကလားတို့လဲထွန်းတဲ့ကလားကလည်းသူ့လဲထွန်းတာပြီးပြင်ရင်အဲဒါကိုအမှတ်နဲ့ပဲလေဟင်တိမ်တို့တို့ပြားမီကျိုးဆွဲဆွဲပြားမီမှမလို့ဘူးလေဗျဟင်ဒီလိုဆိုနွားပေါ်ကိုစိတ်လိုက်မှပါဟင်သူထင်နိုင်မသွားလို့ရိုက်ဦးမလားဟုတ်ကလားဗျဟင်သူနွားကိုဒေါသနဲ့ပြမအောင်မလားလောဘနဲ့ကောပြမအောင်မလား မပြမဘူးဟုတ်ကလားဗျာဟောသူကဒါလေးမှန်ရင်းနဲ့ဒီလုံးနဲ့အရိယာဖြစ်ကုန်တာလေဟုတ်ကလားဘောင်းတော်သူဒီလိုမှတ်နေရင်သူကိုလုံးတဲ့သဘောလေးနဲ့သဘာဝလေးမသိနိုင်ဘူးလားတို့ဟူကျိန်တိုးလိုက်တဲ့အချိန်နဲ့ကျိုးဆွဲလိုက်တဲ့အချိန်ခန္ဓာဖြစ်စဉ်တူပါမလားဟဲ့ပြီးတော့တို့ထုံကြီးကိုမြောက်လိုက်တဲ့အချိန်နဲ့ချလိုက်တဲ့အချိန်တူပါမလားဟဲ့အဲတူနိုင်ဘူးဗျာ တို့ဟိုဓမင်းချက်တက်ကရမဟာလည်းဒီတိုင်းပဲအိုးမြောက်တဲ့ချိန်နဲ့အိုးဒီလိုငဲ့တဲ့ချိန်တူပါမလားပြီးတော့အိုးချလိုက်တဲ့ချိန်နဲ့မြောက်လိုက်တဲ့ချိန်ကောတူမလားအဲ့ဒါဒီကူဟိုတတိမပြတ်နဲ့လုံနေလို့ရှိရင်ဟိုဓမင်းအာယုံနောက်ဟောသူပါပါဦးမလားဓမင်းအာယုံနောက်ကကိလေသာဟောသူစိတ်ကဟောမလားဒါဥပုသောင်းနာမဟုတ်ဘူးလားအဲဒုက္ခတွေကဘယ်နဲ့ ရွာပြန်ဥပုသ်စောက်နိုင်မှာရွာပြန်ဥပုသ်စောက်နိုင်မှာမလားဆိုရှိကဘူတိကြီးတွေမေးလို့ကိုမရဘူးဟင်ဟင်ဥပုသ်စောက်ညမှာလားမစောက်ညဘူးလားအောင်မအင်းနင်းနေလေးတော့ထွက်လာဟင်အေးအဲ့ဒီတတိလေးနဲ့စောက်မှာပြောတာဒီလိုစောက်နေရင်ဟိုတစ်ဖက်အာယုံရဲ့လုံချဖြစ်ဖြစ်ကောမမြင်နိုင်ဘူးလားအဲမဟိုအာယုံတိုက်ခံရတဲ့မိမိမျက်စိတော်လကောင်းနားတော်လကောင်း နော်နာတော့ကောင်းရှာတော့ကောင်းဒီရဲ့လုံချဖြစ်ဖြစ်ကောမမြင်နိုင်ဘူးလားအဲမြင်လို့ရှိရင်သူလည်းပြတ်မှန်းသိနေကိုလည်းပြတ်မှန်းသိနေအထင်ကြီးဖို့ရှိသေးလားဟင်အထင်ကြီးတော့ဟုတ်ကလားဗျာဒီနေရာရောက်အောင်လို့တို့ဒီအာယုံလေးကိုအမြဲတမ်းတတိလေးနဲ့ထင်ကြောင်းပြီးသုံးပါလို့ဆိုလိုတဗျာဟုတ်ကလားသုံးနိုင်ပါမလားဟဲ့ဟင်မသုံးရဘူးလို့ပါသလားဟဲ့အောက်ဤဖို့ချုပ်တီးဖို့ပါဘူးလေ ဘယ်အာယုံသုံးသုံးအာယုံနောက်ကိုဒုစိတ်ပါမသွားအောင်တယ်။သို့မဟုတ်အာယုံနောက်ကကိလေသာဒုစိတ်မကအောင်တယ်ဟဲ့။ဒုစိတ်မကရင်တို့ကိုယ်ပိုင်သိနေမလုပ်နိုင်ဘူးလားဟဲ့။ဟင်ကြိုက်လို့လုပ်တာဖြစ်เสียအောင်မကြိုက်လို့လုပ်တာဖြစ်เสียအောင်မသိလို့လုပ်တာဖြစ်เสียအောင်ကိုယ်ပိုင်သိကလေးထင်တယ်။ဒါလေးရဲ့ဖြစ်စဉ်လေးသိနေတာကိုယ်ပိုင်သိထင်တယ်ဟဲ့။ဟင်ဒါလူသိမဟုတ်ဘူးလား။ခွဲခြားသိသိနေတာလူသိဟုတ်ကလားဗျာ။ဒါလေးရအောင်လုပ်ရတယ်ဗျာ။ လုံနိုင်ပါမလားဟင်ဥပုပ်ဆောင်နိုင်ပါမလားအိမ်ရောက်ဟုတ်ပါမလားဟာလှုပ်တော့ဘူးဗျာမေးတော့ဟင်จิตပါတော့မယူခြင်းနေပါဟင်จิตပါတော့မယူခြင်းနေပါဥပုပ်တော့ဆောင်ပါဆောင်နိုင်ပါမလားဟုတ်ဗျာမေးလို့ရတော့ဘူးဗျာဟင်ဟိုတို့ပါတော့နတ်ပြည်သွားမှာဆိုလို့ပါဗျာဟင် ဟိုတော့သွားနေကြတိုင်းအောက်ပဲသွားမယ်ဆိုရင်တော့စောင့်မနေနဲ့စောင့်နေနဲ့သွားညောတာလိုက်ဟုတ်ကလားဟင်အသင်းကပဲနဲ့တော့ဟိုကြိုးစားဖို့လိုသေးလားဟဲ့ဟိုအတက်သားတို့ကြိုးစားရတာတင်ဟဲ့အသင်းကတော့ညှောတာလိုက်ရရရတယ်စောင့်မနေနဲ့စောင့်မနေနဲ့ဟုတ်ကလားအောက်သွားမှလားထက်သွားမှလားဟင်အတက်သွားမှဆိုပဲတော့ဒီလိုကြီးပဲညှောလိုက်သွားမှလားဟင်ဟောမလိုက်တော့ပါဘူးတဲ့ဟောပြောဟောပြောဟောပြောဟောပြော မလိုက်တော့ဘူးတဲ့အရင်ကလိုက်ထားပြီတဲ့သူပါပဲပမာရင်လိုက်ထားတာကခကြီးဘယ်လောက်ရောက်နေတော့ဘယ်လိုလဲဗျာဟာဝေးရောက်သွားပြန်တက်လို့ရပါဦးမလားဟင်ပြန်တက်လို့ရပါဦးမလားဝေးရောက်သွားရင်ဟုတ်လားဟင်အဲ့တော့သူဟိုကိလေသာတွေဘလောက်များနေနေဟိုငရုတ်သီးတို့ပဲတို့လို့ပေါ့ဟင်အဲပဲတယ်တယ်လည်းများတိုက်လိုက်ရင်တို့တကုံလုံးပေါက်နိုင်ဘူးလား ပေါက်နိုင်တယ်လေ။အိုးအဲ့ဒါကြီးကိုမဆိုင်ခင်မီးပြင်းထိုးပြီးအိုးနဲ့လှော်လိုက်တယ်လို့နေမလို့။ဟုတ်ကလား။အော်တတင်းမကပါဘူးနှစ်တင်းရောပဲလို့ဘုရားအားလိုက်။ဆယ်တင်းရောပဲလို့ဘုရားအားလိုက်။ဟုတ်ဗျာ။ဟင်ဟုတ်ကလားဗျာ။အဲ့တော့မျိုးသေးပြီးပေါက်တတ်သောသဘောရှိတော်လည်းပဲတို့သာတော့သူကပဲအတော်တရားတယ်။ဒီတတိဒီပဲတတ်သောတရား။ဒီတတိရှိနေလို့ဒီလိုပဲလောနေတယ်ဆိုရင်ဘယ်နဲ့တော့ဟိတ် ကိုမျိုးသေးတွေပေါက်ပါအောင်မလားဟင်ကဲလော်နိုင်မမလားဘယ်လောက်ရှိဘူးတုံးစုထားတာကဟင်စုထားတာကဘယ်လောက်ရှိဘူးတုံးကိုရမေးလို့ရဘူးတဒင်းလားဟင်ဟင်ဆယ်ဒင်းလားဘယ်လောက်တော့ကိုရလို့လို့ရအောင်မေးလို့ရတော့ဘူးဗျာဟင်အဲ့တော့တို့အာယုန်နေဘယ်လောက်များနေနေတခုကိုသဘောပေါက်သွားလို့ပယ်နိုင်တတ်နိုင်ရင်အကုန်သွားတော့တာတယ်ဟဲ့ ဟုတ်ကလားဟဲ့ဘယ်တို့ငါဆွဲနဲ့ကျူလွန်ထားခဲ့တာဒီအချိန်ပေါင်းဘယ်လောက်ရှိတော့ဘဝပေါင်းဘယ်လောက်ရှိတော့ငါဆွဲနဲ့ကျူလွန်ထားခဲ့တဲ့ဟိုကိုချင်းဖြစ်စည်းမှုတွေလေသူ့တက်တာချင်းတို့ဥစားယူခြင်းတွေလေဘယ်လောက်များတော့ဒါတို့မတစ်ချက်ကြပါရင်ကုန်ပြီထင်တယ်ဟုတ်ကလားဟဲ့မတစ်ချက်ကြပါရင်ဘဝများစွာကငါဆွဲကြီးရင်းနဲ့တမှုတွေခိုးမှုတွေအဲ့ဒီရှိသမျှအပြစ်တွေအမှုတွေအကုန်လုံးကျင်နိုင်ဘူးလား ဟင်လုံနိုင်မှာမလားဗျဟင်ဟောတစ်ချက်ကလေးပြသွားရင်ပြီးတာဗျဟင်သူ့ထားတာတွေများတယ်ဆိုပြီးစိတ်တကြမှာဆိုလို့ပြောတာဟင်လော်နိုင်မှာမလားလော်နိုင်မှာမလားဟောဗျမေးလို့ရဘူးဗျလော်မယ်လည်းမထင်ပါဘူးဒါတွေဟင်ဟင်ဟိုပဲလို့လော်နိုင်မှာမလားဆိုဟင်ငရုတ်တိတွေလို့ငရုတ်တီးတွေလို့လော်နိုင်မှာမလားဟင် ပြန်ပြီးတော့မျိုးစိမပေါက်အောင်တော်နိုင်မှာမလားဟောပြမေးလို့ရအောင်လားဟောပြမေးလို့ရအောင်လားဟင်ဟောပြတို့မော်ကြီးကိုမေးလို့လည်းရတော့တော်မှာလည်းဟုတ်ပါဘူးဒီမှာအဲသွားမြဲသွားမှာလည်းသူပါဗျာဟင်ဟင်အာတို့ပါတော့အောက်ပြီးပဲမျောလိုက်မှာဒီမှာလေဟင်ဟုတ်ပါမလားဗျာဟင်ဟင်အဲအောက်အောက်သွားတာတော့မေးမေးရောရောနဲ့သွားလိုက်ရင်ဒါမျောလိုက်တာပဲတင်တယ်ဟဲ့အထက်ကြီးကြတော့ကြိုးစားရမှာတင်တယ်ဟဲ့ ဟင်အထက်တက်ချင်းကြိုးစားလိုက်မယ်ဟင်အထက်မှာဟိုအားမပါဘဲနဲ့အထက်ကိုမရောက်ဘူးဟုတ်ကလားအောက်ကတော့အားပါခြင်းပါမပါခြင်းလေးမျောလိုက်ုံနဲ့ရတယ်ဟုတ်ကလားဗျာအဲ့တော့တို့ဥပုသ်ဆောင်နေဆိုတာအာယုံလုံနာပြောတာတယ်ဟဲ့ဟင်ဟိုဘက်ကအာယုံရဲ့တိုက်ခိုက်ဖြစ်စီမှုဟုတ်ကလားမိမိဘက်ကစိတ်ရဲ့ဝိညာဉ်ရဲ့လိမ်မှုဝေဒနာကမဟုတ် သေးသေးလေးကိုအကြီးကြီးထင်အောင်ချဲ့ပြမှုဟုတ်ကလားပညာက အရေးအယောင်ကိုတကယ်အရှိအနေနဲ့မှတ်သားပြမှုဒီအလေးလေးကိုတို့မခံရအောင်ဟုတ်ကလားဗျာတတိလေးနဲ့စောင့်တာကိုဥပုစောင့်နေလို့ပြောတာဟုတ်ကလားဟင်စောင့်နိုင်မှာမလားတို့ဘူးပြတို့တို့မေတော့ဟင်တတိလေးနဲ့စောင့်တာပြောတာအဲတို့သာဝတိတိသူဒီသားတွေကတော့နေတိုင်းဥပုစောင့်တယ်ရှင်းပါတော့မလို့ ဘယ်နဲ့တော့သူကနေတိုင်းဥပုသ်တော့နေမှာမလားဟုတ်ပါမလားဗျာနင်းနေလေးမှမလုပ်ဘူးလားဟင်ဟင်ဟောဗျာမေလို့ရအောင်ဗျာဟင်အဲ့တော့သူဖရာလောင်းတော်နုစဉ်ကာလကဘောကွယ်ဟင်ဟိုဖရာဖြစ်တဲ့ခါကိုပြန်ဟောတာလေဟင်ဖရာဖြစ်တဲ့ခါပြန်ဟောဘယ်လိုလုပ်ရမတုံးဆိုတော့ အာယုံလုံအောင်ကိုပထမဟောပါပုံပါတိုင်းဟင်ဟိုတိဒတကဆိုတဲ့နေကုန်းလို့ဆိုတာပါပဲအဲ့ဒီမှာဟောဟင်တို့ပွဲကင်းကြီးကလည်းပဲတို့ပွဲမျိုးစုံတွေမှာပေါ့ဟဲ့အသာတော့တရားစာပြီးဆိုင်ကန်းနေနဲ့အမျိုးစုံဟိုခင်းကျင်ထားတဲ့နေရာတဲ့ဗျအဲ့ဒီအမျိုးစုံခင်းကျင်ထားတဲ့နေရာကိုလူတယောက်က လမ်းလျှောက်သွားရမယ်တဲ့လမ်းလျှောက်သွားတော့ဒီတိုင်းမသွားဘူးတဲ့ဖီပကံကြီးပြည့်အပြည့်တို့ထည့်ထားတဲ့ဖီပကံကြီးကင်သွားရမှာတဲ့ဟုတ်ကဲ့နောက်ကအာနာပကွယ်သားနှစ်ယောက်ကလည်းဓာထံလိုက်နေတဲ့ဟုတ်ကဲ့ဟင်ဖီပကံမှောက်တာနဲ့ဟင်လေပင်ပိုင်းချမှာလေ TOC လှုပ်တာနဲ့မလှုပ်ရဘူးဟင်လှုပ်ရင်လည်းဖိတ်မှတင်မယ်ဟဲ့အဲဖီပကံကအပြည့်ထည့်ထားတာ ဟင်ကြည့်လိုက်တော့ပွဲဝင်ကလည်းဒီဘရောဒီဘရောနှစ်ဖက်ညာပြီးကြည့်စရာတွေကိုအမျိုးစုံတွေတို့မမြင်ဘူးတာတွေဟုတ်ကလားဟဲ့အတိတ်ဒီအဆန်းနေတီထွေမှုတွေဒါတွေရှိဘူးဟုတ်ကလားအဲ့ဒီကိုသွားရမယ်တဲ့ဗျအဲ့တော့ကြည့်လိုက်ရင်တစ်ဖက်ဆောင်ကြည့်တာနဲ့ဒီစိပကလှုပ်နေတယ်နဲ့လှုပ်ရင်နောက်ကအာနာပကွက်သားကဓာတ်နဲ့ပိုက်မှာတယ်ဗျဟင်အဲ့တော့ဒီပကကြီးမလှုပ်အောင်သွားနိုင်ရင် ဒီအာနာပကဝတာဟင်တို့ဓာပိုင်းမခံတော့ဘယင်ဖြစ်နိုင်တယ်တဲ့ဟုတ်ကလားဖရာကဒါကဥပမာဆောင်ဟောထားတာဟုတ်ကလားတို့မှာဟောအာယုန်နေဟိုဟိုဘက်ဒီဘက်အများကြီးတင်တယ်ဟဲ့ဟင်တို့ဟိုမနဲ့လင်းလို့မျက်လုံးဖွင့်တာနဲ့အာယုန်နဲ့မတိုက်နေတာရှိသလားဟဲ့အဲတခုမဟုတ်တခုတော့တိုက်နေမှာပဲလေအများကြီးပဲဟုတ်ကောဒီနေရာမှာတို့တတိမရှိလို့ရှိရင် တို့စိတ်ကလေးဟာတစ်ချက်တော့မလှုပ်ဘူးလားဟဲ့ဒီအပြည့်ထည့်ထားတဲ့ပကံလိုပဲတို့နှလုံးအိမ်လာလဲဟုတ်ကလားဟဲ့ဟဲ့တစ်ချက်တော့လှုပ်မှာတစ်ချက်လှုပ်လိုက်လို့ချင်းစိတ်စိတ်ပေါ်လာရင်ဟောတို့တစ်ချက်ဓာပိုင်းခံရတာထင်တယ်မစိတ်စိတ်ပေါ်ရင်ဟောအဲ့တော့ဒုနောက်မှာအာနာပကွယ်တာဘယ်နှယောက်ရှိတော့ဟုတ်ကလားဟင်အဲ့ဒါဖြီးပကံကြီးလှုပ်ရင်ပိုက်မှာတယ်ဗျဟင်သွားမှာလဲပွဲစည်းတန်းတိုင်းသွားမှာတဲ့ လက်မလုံအောင်ကင်နေမှာမတစ်ချက်လုံတစ်ချက်ကပိုင်းပါတယ်ပွားနိုင်မှာမလားဟောလုံတော့ဘူးဟင်အဲ့ဒီပွဲသေးတာကြီးကိုလွန်ပြီးစီပတန်နည်းနည်းမှမလှုပ်မှမဖိတ်မှမင်းဖြစ်မတဲ့ဟင်အထက်တန်းသားဖြစ်မတဲ့ကဲဘယ်နဲ့တော့မင်းဖြစ်ခြင်းမလားဟင်တို့ဘောင်တေသားတေသေးနဲ့အသိခံနေမလားဟောမင်းဖြစ်ခြင်းတာလည်းကိုမေးတော့လေဟင်ကဲဘယ်နဲ့တော့ အဲဒါရင်အဲသွားမှလည်းဒီပို့တို့ဘာလို့ပွဲသေးတာကြီးကသွားမှတင်လေဟဲ့အဲစီပကံငင်းအောင်ကြိုင်နိုင်မှမလားဟုတ်ပါမလားနင်းနေလေးမှမလုပ်ဘူးလားဟုတ်ပါမလားဗျာဟင်တို့ငငယ်တုန်းကပြောတကူဆိုရင်တော့ငငယ်တုန်းကတော့တယောက်နဲ့တယောက်မယုံရင်ချိန်ထိုင်တာနင့်ဖျားကူနင့်မိုးချိုးပြေကိုယ်တိုင်ချိန်ခိုင်းမှထိုင်တယ်ဘယ်လိုတော့ပေါ်နိုင်မှာမလား လှုပ်တော်ဦးနင်းဖရာဆိုဆိုတော့ဟင်ဒါကိုဖရာကဟောပြီးမှသူနုစဉ်ကာလကဖြစ်ခဲ့တာကိုအတိတ်ဆောင်ဟောတယ်သူဒီတကြိမ်သောကာလတော့ဘာရဏတိပီတို့ဗြမဒတ်ဟွာဒါတော့ဗြမဒတ်ဗြမဒတ်ဟွာတော့တို့ဟိုပုံနားຫນွယ်ကိုပြောတာပေါ့ကွယ်ဘယင်နာမမထည့်တော့ပါဘူးပုံနားຫນွယ်ပေါ့ဒါကိုဗြမဒတ်လို့သုံးအဲ့ဒီဘယင်ကြီးရဲ့သားအငယ်ဆုံးဖြစ်တယ် ဟင်ဟင်မအငယ်ဆုံးဆိုတော့ချစ်ခစ်ကဘယင်တသူတသူတွေနဲ့မိဖုရားတွေကအများကြီးအများကြီးဆိုတာတော်ယာနဲ့ချီရှိတာတင်ဟဲ့ဟင်ဟုတ်ကလားဟဲ့တာတော်ယာနဲ့ချီရှိတယ်သူအငယ်ဆုံးဆိုတော့သူ့အသက်မှာတော့ဖြင့်ဘယင်ဖြစ်ဖို့လွယ်ပါမလားဟဲ့ဟဲ့ဘယင်ဖြစ်ဖို့ဒီတိုင်းပြည်မှာမလွယ်တော့ဘူးဟုတ်ကလားဒီတိုင်းပြည်မှာဘယင်ဖြစ်လို့ဖြစ်ဖို့တော့လွယ်တော့သူဟာတော့ဘယင်ဖြစ်ကျင်လားမဖြစ်ကျင်ဘူးလား သူကဘယင်လည်းဖြစ်ခြင်းတယ်ဒီမှာနေရင်လည်းသူ့ထက်ထက်ထက်ထက်ထက်ကြည့်တယ်ဟိုဘယင်သားတော်ကြီးတွေနဲ့ဆိုရင်သူကနောက်ဆုံးမှနားရမှာဟုတ်ကဲ့သူ့တက်တန်းတက်တန်းနဲ့ဆိုရင်သေတောင်ရမှာမဟုတ်ဟုတ်ကလားဗျာသူ့တက်တန်းနဲ့ဆိုသေတောင်ရမှာမဟုတ်အဲ့တော့သူတော်မှရှိတဲ့ဣသိကဗုဒ္ဓတွေစီသွားတယ်တဲ့သွားပြီးတကြည်တော်ဗျာ ဒီတိုင်းပြည်မှာနေလို့ကတော့တပြစ်တော်ဟာတာအငယ်ဆုံးဖြစ်နေပါတပြစ်ဟင်ဘယင်ဖြစ်ဖို့မလွယ်ပါဘူးတဲ့အဲ့တော့တပြစ်တော်ဘယင်ဖြစ်နိုင်မဲ့နေရာကိုရှင်ဖရာတို့ရွေးချယ်ပြီးတော်မူကြပါအဲ့တော့ပိသိကဗုဒ္ဓဘာဘယင်ရှင်နေတင်တဲ့ကြည့်လိုက်တော့ခန္ဓာရာတိုင်းတက္ကတူပြည်မှာတွားရင်သူဘယင်ဖြစ်နိုင်တယ်လို့ဟုတ်ကလားဟင်ခန္ဓာရာတိုင်းတက္ကတူပြည်တင်တယ်ဟဲ့ ဟင်အဲ့ဒီသွားလို့ရှိရင်တော့သူဘင်းဖြစ်နိုင်တယ်အဲ့တော့ဘင်းဖြစ်နိုင်တယ်ဆိုဟုတ်ပြီဖရာတပြီးတော့အဲ့ဒီသွားအဲ့တော့တို့ဒီဟိုဗာရာဏသီပြည်ကတို့ဒီဟွာဆိုလို့ရှိရင်ခန္ဓာတိုင်းဆိုကြားမှာတောအုပ်ကြီးဖြတ်ရလိမ့်မယ်တင်လိုက်ဟင်ဗာရာဏသီပြည်ဆိုတာတို့ခုမိဂရာဝနာရှိတာပေါ့ဗုဒ္ဓကာယနာမှာထင်တယ်ခန္ဓာအတိုင်းတက္ကသိုလ်ပြီးဆိုတာခုခေတ်နဲ့ပြောရင်တော့ဘာကိစ္စတန်ထဲမှာလို့ဆိုဟင်အဲ့တော့လမ်းမှာတောအုပ်ကြီးနဲ့သွား တောအုပ်ကြီးသွားလို့ရှိရင်တောအုပ်ဆိုတာကြမ်းတမ်းနေတယ်တို့မြို့တွေမှာတို့ကြီးသိုးတယ်လို့တောမှာသူတို့ကြီးသိုးတာဗျဟုတ်ကဲ့ဟင်တောမှာသူတို့ကြီးသိုးတာတို့သီလမပါလို့ရှိရင်ဟိုနေတော့လည်းကောင်းညတော့လည်းကောင်းမျက်စိကိုမိတ်လို့မရဘူးဟင်အဲတို့ဈေးကြိုက်မှာတချို့ပုဂ္ဂိုလ်များမျက်စိမိတ်တာနဲ့ညာဘာပိတ်တက်လာလို့တရားအမထုတ်ရတဲ့ပုဂ္ဂိုလ်တွေအများကြီးဟုတ်ကလားဗျဟိုတော့မှသူတို့ကြီးသိုးတာဟုတ်ကွဟင်တို့ရွာတွေမြို့တွေမှာလား တို့ကကြည်လို့တာဟုတ်ကဲ့ဟုတ်ကလားအဲ့တော့တောအုပ်ကြီးသွားမှာအဲ့တော့တောအုပ်ကြီးသွားမယ်ဆိုတော့တပိတော်တို့ကိုအဆောင်ပေးသနာတော်မူပါလို့ရှောက်ဟုတ်ကလားအဆောင်ပေးသနာတော်မူပါဆိုတော့ဘာပေးလိုက်တော့ပရိတ်ကြားဘူးလားပရိတ်ပရိတ်ပရိတ်ဆိုတာပါဠိလိုပြောတာဗမာလိုအယန္တာလေဟင်အယန္တာဆိုတော့တို့ဘယ်ဟာတွေပေးလိုက်တော့ ကိုယ့်ကိုယ်ကိုစောင့်ရှောက်နိုင်တဲ့အရာဒါ၄မျိုးရှိတယ်ထင်တယ်ဟိအပြင်ကအပြင်ကအပြင်က၄မျိုးရှိတယ်အတွင်းမှာတစ်မျိုးရှိရမယ်အပြင်၄မျိုးဆိုတာကဗုဒ္ဓနုတ္တိဘုရားကအာယုံပြုနေရင်ငေါကိုယ့်ကိုယ်ကိုမလုံးကြုံနိုင်ဘူးလားဟိဟင်ဒါလုံးကြုံမှုကစောင့်ရှောက်ထားတာလေသတုရာရခကိုစောင့်ဘာဝနာတဲ့သူပါပြီးတော့မေတ္တာကမ္မထာဟိဟင်မေတ္တာကမ္မထာကတော့ဟိုတို့ဒီသူတစ်ပါးပေါ်ကိုကိုယ့်ကိုယ်နဲ့တကူချင်းစာနာထောက်ထားမှ တန်းတူထားလို့ရတာတင်တယ်ဟင်ငါချမ်းသာခြင်းတို့သူတစ်ပါးလည်းချမ်းသာခြင်းပါပဲဟုတ်ကလားဟင်ငါမဆင်းရဲခြင်းတို့သူတစ်ပါးလည်းမဆင်းရဲသိခြင်းဘူးသူလည်းဆင်းရဲခြင်းမှာမဟုတ်ဘူးဒါကိုရင်းစားတာတင်တယ်ကိုကိုနဲ့တကူချင်းဟိုချိန်ဆက်ကြည့်လိုက်တာကိုကိုချင်းစားတာပြောတာမဟုတ်ဘူးလားဒါပြီးငါချမ်းသာတယ်လို့ဒင်းချမ်းသာပြရမယ်ဒါဆိုဓာတ်လို့ထားလိုက်တာမေတ္တာတင်တယ်ဟဲ့ကိုချင်းသာမပါဘဲနဲ့မေတ္တာရပါမလားဟဲ့ အေးဗျာဟင်ပြီးတော့ငါချမ်းသာတယ်လို့ဒင်းချမ်းသာပြရမယ်ငါမဆင်းရဲတယ်လို့ဒင်းလည်းမဆင်းရဲပြရဒါတန်းတူတင်လေမြစ်တာဒါလည်းကိုယ်ဆောင်ဘာဝနာတဲ့ကွဟင်အဲ့တော့ဒီလိုထားတဲ့ပုဂ္ဂိုလ်ကိုတစ်ဖက်ရာမှာဘယ်လိုလုပ်လုပ်လို့ရမလဲဟင်ခိုးကမိဘလောက်ပဲလာနေကိုယ့်ဘက်ကစံကြောင်းကြီးဖြစ်နေပြီကိုဗျာမိကူးနိုင်မအောင်ဘွာအဲ့ဒါလည်းရတယ်ပြီးတော့တို့ကုဋ္ဌာတလို့ခေါ်တဲ့ကိုယ်ခန္ဓာကိုယ်အစိတ်ပိုင်းနေ 32ခုထာတာထင်တယ်ဟဲ့ဒါအာယုံပြုတ်နေလို့ရှိရင်ဟောငါဆိုတာမရှိတဲ့အတွက်ဉာဏ်ကိရိတာတွေဝင်နိုင်သေးလားဟဲ့ဒီလိုဆိုရင်ဟောဉာဏ်နဲ့ဟိုကိရိတာရှိမှကိရိတာသမာခြင်းတို့မဟုတ်မီးလောင်တယ်ဆိုတာသူ့ဘက်လည်းမီးကိုယ့်ဘက်လည်းမီးတာရှိမှထင်တယ်ဟဲ့အခုမီးတာမှမရှိတာတစ်ဖက်မီးလောင်နိုင်မှာမလားဟင်းဒါလည်းကိုလုံခြုံစေနိုင်တဲ့ပိဋိပဲဟုတ်ကလားဟဲ့ပြီးတော့အတုပကမ္မထာမယ်မိမိကိုယ်ကိုယ်လည်းအတုပရှုနေရင်ဟုတ်ကလား တို့အတုပဖယ်မျိုးပေါ့ကွယ်ဟိုပထမနေ့ဒီဟိုဒီဃာဘပေါ့နှစ်ရရပေါ့သုံးရရပေါ့ဒီကနေ့တဖြည်းဖြည်းနဲ့တို့အယိုးစုရောက်အောင်လေဒါရှုနေတဲ့ပုဂ္ဂိုလ်ကຢာကဒေါသရှိနိုင်ပါဦးမလားဟင်ဒီလိုဆိုရင်တစ်ဖက်ကပြုတ်ကျင်နိုင်ပါဦးမလားဒီကမှလောင်တာမရှိတစ်ဖက်ကမင်းမလာနိုင်ဘူးဟုတ်ကလားတို့တရားသမားတွေတို့ဟာပေါ့ကွယ်တမထပဲလိုက်တဲ့ဟာတွေပေါ့တခါတလေရှုွက်ထဲမှာအဲနတ်တွေပေါ့ တခါတလေရှုွက်တဲ့မှာဝိဇ္ဇာတွေပေါ်ပေါ်လာရင်တဲ့အဲ့ဒါလည်းပဲသူ့ဒါဝိဇ္ဇာအစ်စ်ဟုတ်မဟုတ်ဒါနတ်အစ်စ်ဟုတ်မဟုတ်သိရင်သူ့ကိုအတုပါရှုရအောင်ဟုတ်ကောဟင်အဲဘာလာလာပေါ့ကွခွေးကြီးလာတယ်လာအတုပါပါရှုပြလိုက်အယိုးစုရောက်အောင်လေဒီလိုဆိုရင်သူ့ဟိုအယောင်ဆောင်ပြီးလိန်ထားတဲ့ဟာကအကုန်လုံးကြွာကြတာပဲဟုတ်ကလားဗျာဝိဇ္ဇာမဟုတ်ဘဲနဲ့ဝိဇ္ဇာလာလိန်တာအတုပါနဲ့သာရှုပြလိုက် ဝိဒါစိတ်ကိုခံနိုင်တယ်ဝိဒါအစိတ်မဟုတ်ရင်အကုန်လုံးသူ့ပင်ကိုပင်ကိုရုပ်ပေါက်ပါပဲဗျဟုတ်ကလားဗျဟင်အဲ့တော့ကိုအာတုပါရှုလေခုနပြောလို့ကိလေသာမဝင်နိုင်ဘူးသူ့တစ်ဖက်ကလာတဲ့ဟာကိုအာတုပါရှုလိုက်ရင်ဟောသူမိသည်ကိုစီကိုနိုင်ပါဦးမလားဟဲ့အဲကိုနိုင်ဘူးဗျဒါတတုဒါရကကိုသောပါဝင်တာတင်တယ်ဟဲ့ဟင်ဟင်ဗုဒ္ဓမုတ်တိရဲ့ဟုတ်ကလားမေတ္တာရဲ့ဥထာတာရဲ့အတုပါရဲ့ဗျလားဒါပိဋိတ်တင်တယ်ဟဲ့ သွားမှအလံတာဒါကအပြင်ကအဆောင်လျှောက်တယ်နဲ့အတွင်းကအဆောင်လျှောက်ပရိတ်ကတော့တတိပဲဟင်ဒီတတိကိုကိုနဲ့မကွာပါနေရင်ဘယ်နဲ့တော့ကိုစိတ်ကိုပိုင်းမနေဘူးလားဒုစိတ်ဒီအာယုံနောက်ကိုပါနိုင်ပါဦးမလားအာယုံနောက်ကကပ်ပါဠိဘာသာရှိတဲ့ကောင်းတယ်မကောင်းဘူးကြိုက်တယ်မကြိုက်ဘူးဒါကောဒုပဲခွင်နိုင်သေးလားအေးဒါအတွင်းကိုစောင့်အဲ့တော့အပြင်ကိုစောင့်နဲ့အတွင်းကိုစောင့် သို့မဟုတ်အငှားကိုဆောင်နဲ့ကိုပိုင်ကိုဆောင်ဘယ်ဟာကပုံစိတ်ချပါလဲနိဟိုဘုရားအာယုံပြုတာအငှားထင်တယ်ဟဲ့မေတ္တာလည်းသူတစ်ပါးအာယုံပြုရတာအငှားထင်တယ်ဟဲ့နိကုဋ္ဌတာလည်းအငှားထင်တယ်ဟဲ့တကယ်မှကိုမမြင်ရတာအတုပကောအမှားအငှားထင်တယ်ဟဲ့ဒီတတိယတော့ကိုနဲ့မကွာပါနေတာထင်တယ်ဟင်ဟုတ်ကဲ့ဟဲ့ဒါကိုပိုင်မဟုတ်ဘူးလားကိုပိုင်นี่ကိုတတိရှိနေဒီမှာကိုကိုကိုအမြဲတောင့်ပေးနေတယ်ထင်တယ်ဟဲ့ဟုတ်ကလားဗျာ ဒါလေးပင်ပေးလိုက်တယ်ပင်ပေးတော့သူကသူနဲ့တကွာသူ့ငယ်ဂျုံခေါ်มาပေါ့လေဟင်သူ့နောက်ပါ9ယောက်ခေါ်သွားတယ်အဲ့တော့6ယောက်ထင်တယ်သူနဲ့တကွာဆိုတော့လေသူ့နောက်ပါ9ယောက်6ယောက်မြင်းကိုစီနဲ့သူပိရိတ်တွေလည်းရောပေါ်ဗျာအဲအပြင်ကာလနေလည်းရှိမှာပေါ့အတွင်းလည်းပฏิရှိရမှာပေါ့ဟုတ်ကလားဒါနဲ့ဒီတောအုပ်ကြီးကိုဖြတ်တယ်တဲ့ဟုတ်ကလား အဲ့တော့ပထမတော့အုပ်ဖြလိုက်တော့တခါတဲ့အမျိုးသမီး6ယောက်အလွန်ချော့ကိုပဲအလွန်လှအဲ့ဒါသွားပြီဟင်သွားတွေ့တော့ဟိုရှိကခေါင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ကတော့သူ့သူ့နာမည်တက်ကပန္ဒိတလို့ပြီးတက်ကပန္ဒိတကအတွေးခေါ်မှာပညာရှိတယ်ဟဲ့ဟုတ်ကလားသူကကြည့်လိုက်တော့ဒီတော့အုပ်ကြီးတဲ့မှာတခြားအိမ်တွေလည်းမတွေ့ဘူးဟုတ်ကလား ပြီးတော့ရွာတရွာရဲ့အင်္ဂါလက္ခဏာဖြစ်တဲ့ကလေးတံခွေးတံမတွေ့ရဘူးဟုတ်ကလားဟင်တို့တော့တွေးခေါ်ပါတယ်တင်နဲ့ဒါတတိရှိမှလည်းဒီတွေးခေါ်ဝင်ပါတယ်နဲ့တတိမရှိရင်ကြိုက်စိတ်နဲ့မကြိုက်စိတ်ဝင်လာမှာပေါ့ဟုတ်ကလားဟောတတိရှိတဲ့ပုဂ္ဂိုလ်ကြတော့ကြိုက်စိတ်မကြိုက်စိတ်မဝင်ခင်ဟောသူတတိကဥထားလိုက်ပြီလေဒီလိုသူကိုယ်ပိုင်စိတ်ကလေးမဟိုမဝင်ဘူးလားကိုယ်ပိုင်စိတ်ဝင်ရင်ကိုယ်ပိုင်ညာရောမထွက်နိုင်ဘူးလားအဲတော့ကြည့်တယ် ဟဲ့ဒီနေရာမှာရွာအင်္ဂါလက္ခဏာလည်းမရှိဘူးအဲ့ဒီတဲ့အိမ်နဲ့ကိုကွယ်ဟုတ်ကဲ့ဟင်ပြီးတော့ကြည့်လိုက်တော့အရေးလည်းမထွက်ဘူးလူဆိုအရေးထွက်ရမှာတယ်နဲ့ကိုကအရေးမှန်ထွက်ပဲဟုတ်ကလားဗျာဟင်အဲ့တော့ဒါလူစစ်စစ်မဖြစ်နိုင်ဘူးတော်တဲ့မှာဒါအလိမ်မဖြစ်ရမယ်အဲ့တော့သူ့နောက်က900ကိုလှည့်ပြောတယ်ဟေးတတိနဲ့ထောက်ထားသွားကြဟင်ဟိုမှာတွေ့နေပြီဒါ တို့ရွာရဲ့လက္ခဏာဖြစ်တဲ့ကလေးပန်းခွေးပန်းကြက်ပန်းဒါလည်းကြောက်ဟုတ်ကောပြီးတော့ဒီနေရာရွာရှိခဲ့လို့ရှိရင်ဟုတ်ကလားသူ့တဲ့အိမ်ရှိတယ်လို့ကျန်တဲ့အိမ်လည်းရှိရမယ်ဟာဒီလိုလည်းမရှိဘူးဟုတ်ကလားဟဲ့ပြီးတော့ကြည့်တော့အရေးကမထွက်ဘူးဟုတ်ကလားဗျဒါဆိုဒါလူစင်စစ်မဖြစ်နိုင်ဘူးတော်တွေကလှည့်ထားတယ်လှည့်ပါတဲ့တို့ဘလူးဖြစ်ရမယ်အဲ့တော့မင်းတို့တတိနဲ့လိုက်ခဲ့ကြပါဟုတ်ကလားဗျ သို့တော်သူနောက်9ယောက်ထဲကအငယ်ဆုံးကလေးကဒီအခင်းကိုဟင်စိတ်မထိန်နိုင်တော့ကြိုက်စိတ်ဝင်မထင်နဲ့တတိမပါရင်အာရုံတော့ပါနိုင်ဘူးလားတို့စိတ်ကတော့လိမ်မထုတ်ဘူးလားပါသွားရောဗျအဲ့တော့အဲ့ဒီတော့အုံမှာတယောက်အဲ့ဘလူးစားလို့သေးရတယ်တဲ့ဗျဟုတ်ကလားတခါဒုတိယတော့ဝင်တော့တို့ဒီကလည်း9ယောက်ကြံတော့ဟုတ်ကလား အဲတယောက်ပြုတ်သွားပြီကိုအဲ့တော့ဟိုသွားကြည့်တော့လေ9ယောက်ထဲပဲရှိတစ်ဖက်ကလည်းလေအဲ့တော့ဦးထဲသွားပြေးလမ်းရောတခါတည်းတချင်းလေးတအေးအေးနဲ့သူ့သောင်းချင်းပတန်ဒုရိယဗန်နေနဲ့တခါတည်းသာရနာပြောဝဲတွေပေါ့ဗျသွားပြေးဟုတ်ကောအဲ့တော့အလောင်းတော်ကတက်ကပါဏိတာကစင်စားဟာဒီမှာတို့အရင်တခါတို့လာတော့က6ယောက်ဟုတ်ကော6ယောက်တုန်းက6ယောက်တွေ့တယ်ခု9ယောက်ကြံတော့9ယောက်ပဲတွေ့တယ်ဟုတ်ကော ဒါလည်းတစ်ဖက်ကနေလှည့်သားတာပဲဖြစ်ရမယ်ဟုတ်ကလားဗျာပြီးတော့တခြားအိမ်ကြီးလည်းမတွေ့ဘူးဟင်ရွာရဲ့လက္ခဏာဖြစ်တဲ့ခလေးတန်ခွေးတန်ကြက်တန်ဒါလည်းမတွေ့ဟုတ်ကလားအဲမတွေ့တော့ဒါလည်းဟိုဒေါ်တဲ့ရဲ့အယောင်ဆောင်မဖြစ်ရမယ်ဆိုပြီးနောက်ကသူ့ကြံတဲ့သူ့လေးယောက်ကြံတော့တယ်နောက်ကဟင်နောက်ကလေးယောက်ကြံတော့ဟာနောက်ကလေးယောက်ကိုလှည့်ပြောတယ် ဟေးဒါလိန်ထားတာဖြစ်ရမယ်မင်းတို့ဒါတတိနဲ့လိုက်ကြပါဟုတ်ကလားဗျာအင်းအတွင်းပရိရိုးကြတာပြောတာထင်တယ်ဟိအတွင်းပရိကတော့ခုနကဘုရားကုံတရားကုံနေတင်တယ်အတွင်းပရိကတော့ဘာတို့တတိတတိဟုတ်ကလားအတွင်းပရိရွတ်ကြလို့ပြောတာအရန်တားရအောင်လေတို့တော့တွားရင်တွားရင်နဲ့ဒုတိယခုနကအငယ်ဆုံးအဲအငယ်ဆုံးနဲ့ဒုတိယနေမှာပေါ့ဟဲ့ဟင်ဟင်ဘာနဲ့ပြောရင်တော့၄ယောက်မြောက်ပေါ့နောက်လိုက်နဲ့ပြောရင် ကျန်တာနဲ့ပြောရင်တော့၅ရောင်းမြောက်ပေါ့ဒါကဒီအတန်မှာသွားညှိနေတဲ့အတွက်ဒီမှာဘလူးသားခံရတယ်တဲ့ဟုတ်ကလားဗျာဟင်လေဒီလိုနဲ့လိုက်လိုက်လိုက်လိုက်သွားတာအော်တတိယတော့အုပ်ကြတော့လေတို့ဒီဘက်ကဟော၄ယောက်တန်တော့တယ်ဟင်ဟိုဘက်ကလည်း၄ယောက်ပဲတွေ့တာပဲအဲ့တော့အနံ့ဟိုဒါမခံနိုင်တဲ့ပုဂ္ဂိုလ်ဟုတ်ကလားဟဲ့အနံ့ဆွဲလာတဲ့ပုဂ္ဂိုလ်သွားပြီအဲ့ဒီမှာဘလူးသားခံတခါကြည့်သွားတဲ့အရာသားတယ်ဟဲ့တောင်းကြ ဟုတ်ကဲ့ဒီဘက်ကလည်း၃ယောက်ဒါနော်ဟိုဘက်ကလည်း၃ယောက်ပဲဟုတ်ကဲ့အဲ့ဒီမှလည်းတခါတည်းသူဟွာပေါ့လက်ထောက်ရဲ့အောက်ကပေါ့ပဲ၃ယောက်မြောက်၃ယောက်ထဲကြံတော့တယ်နောက်နောက်လိုက်နောက်လိုက်နဲ့ပြောရင်တော့၂ယောက်ထဲကြံတော့ဟုတ်ကဲ့ဟင်၂ယောက်ထဲကြံတော့အဲ့တော့လည်းဒီအရာသာမက်တဲ့ပုဂ္ဂိုလ်ကဟင်အရာသာလေးမြင်ထားနဲ့ဒါလေးစားခြင်းလေးတောက်ခြင်းလေးပေါ့အဲဘယ်လောက်ပဲအရှိကနေပြီးတော့ပြောနေနေဟုတ်ကဲ့တတိမရှိတဲ့ပုဂ္ဂိုလ် တဲ့ဘေးကဘလောက်ဟောဟောယုံမမလားဟိအာယုံရဲ့ဆွဲတော်မှုပါသွားဟုတ်ကလားဗျာဟင်းအထင်မှားလို့ရှိရင်တော့အမြင်ရောမမှားနိုင်ဘူးလားဟဲ့အထင်မှားရင် အမြင်နဲ့မှားမှာပဲအထင်ဆိုတာခံမှန်းတယ်နဲ့ဟင်အထင်ဆိုတဲ့အတိအကျကြမသိတော့မဟုတ်ဘူးလားအထင်ဆိုတာခံမှန်းမယ်လေတီးကြမှာဟုတ်ပဲဟုတ်ကလားဗျာအဲ့တော့သူအထင်ကမဟုတ်တာကိုအဟုတ်လုပ်ပြီးဖြစ်ရင်မှားတာတယ်နဲ့ဟင်ဟုတ်ကလားပါရစရာကို မตายရဖရာကိုตายရဖရာထင်းနေကွာမှားတာထင်တယ်ဟဲ့ဟင်ပြီးတော့ခင်းရဲနေတာကိုချမ်းသာတယ်ထင်တာမှားတာထင်တယ်ဟဲ့ဒါအထင်မှားတာအထင်မှားရင်အမြင်ကောမှားနိုင်ဘူးလားအဲ့တော့သူ့စိတ်ကလည်းလှည့်စားတယ်အာယုံဘက်ကလည်းလိမ်တယ်ဒီလိုဆိုဘေးကလို့ပြောလို့ယုံမှမှာဟဲ့ပါသွားပဲအရာသာပဲဟင်ဒီလိုဆိုရင်ကြီးကခေါင်းဆောင်ဖြစ်တဲ့တက္ကပါဏိတနဲ့သူ့နောက်လိုက်ကအကြီးဆုံးဖြစ်တဲ့ ဟိုနောက်လိုက်တဲ့ကငယ်ကျွန်တယောက်ပဲကန်တော့ထင်မယောက်ပဲကန်တော့ထင်တယ်အင်းခေါင်းဆောင်တယောက်နောက်လိုက်တယောက်ပေါ့တော်လိုက်ကြတော့ညင်ကိုစီနော်သွားဟိုတို့တက္ကသိုလ်ကြီးရောက်ပြီတောက်ထဲမှာပဲသွားတော့ဟိုဘက်ကျတော့အလွန်နှုံးညံပင်မွေးတဲ့အတွေ့ပေါ့ကွယ်ဟင်ဒါအတွေ့အဲ့တော့ဒီဒုတိယခေါင်းဆောင်ကကျန်တဲ့အဆင်းနေအသားနေအနနေအရသာတွေဒီအငွေ့ကိုတော့သူရှောင်းနိုင်တယ်ဒီအတွေ့ကရှောင်းနိုင်မှာမလားဟုတ်ကဲ့ သူကအတွေးမှုနဲ့သွားတွေးတာဟိုးကွယ်အဲမရှောင်းနိုင်တော့အဲ့ဒီတော့မှကျန်ပေးရောဗျာဘလူစားလို့လေအဲ့တော့တို့ဒီဘက်ကဘလောက်ကြာတော့ဟုတ်ကလားအဲတယောက်ကြာတော့တယ်ခေါင်းဆောင်လည်းသူပဲထင်တယ်နောက်လိုက်ကဟောဟဲ့နောက်လိုက်ကလည်းသူပဲခေါင်းဆောင်လည်းသူပဲတယောက်ကြာတော့တယောက်ကြီးလည်းသွားတော့ဟိုကလည်းတယောက်တည်းလိုက်လာတာနောက်ကဟင်လာမှာဟိုမင်းနေတယ် ဟိုမိဖွားပြီးသားအရွယ်နဲ့လည်းဖန်ဆင်းပြီးလိုက်ခဲ့တယ်တဲ့။ကိုယ်ဆောင်ရွယ်နဲ့လည်းလိုက်ဖန်ဆင်းပြီးလိုက်ခဲ့တယ်။အမျိုးမျိုးသူ့နောက်ကလိုက်တာ။သူတို့ကတော့ဟိုဓာတုလင်မှာပေါ့။ဓာတုမရပါပါဘူး။သူများတိအောင်။ဟုတ်ကလား။ तू ကစိတ်ခိန်တဲ့ပုဂ္ဂိုလ်ကိုအတွေးခေါ်ကောင်းမဟုတ်။ဟုတ်ကလားဗျာ။အဲ့လိုလိုက်ဆိုတယ်ဗျာ။လိုက်သူကလည်းဟိုအပြင်ပရိတ်တော်ပြင်ညရုပ်ကောင်းရုပ်ချင်ရုပ်မှာပေါ့လေ။သွားတဲ့ခါလည်းတခါတရံပြင်ပရိတ်တော်ပြင်ဂုံတော်ရုပ်ကောင်းရုပ်မှာပေါ့လေ။ အတွင်းပရိတ်ကတော့ချပါမလားဟဲ့အရေးကြီးတာအပြင်ပရိတ်နဲ့အတွင်းပရိတ်ဘယ်ဟာကဟုတ်ကလားဗျဒီအပြင်ပရိတ်ကကိုပိုင်တင်တယ်အဲအမှားတင်တယ်ဟဲ့ဖရာကုံတရားကုံမင်္ဂကုံကလေဒီတတိနဲ့အတွင်းပရိတ်ကတော့ကိုပိုင်တင်တယ်ဟဲ့အေးဗျအဲချောင်းမကိုကလည်းလိုက်တာပဲဒါနဲ့မြို့ဘဝကဖရာပေါ်ရောက်ဟုတ်ကလားဒီညံဒီနေဝင်ကြီးရောလေးရောက်သွား သူကလည်းဟိုမြင်းလေးသူ့ဟိုတိုင်မှာချီးပြီးတနေရာမှာဟင်သူ့စိတ်ကူးနဲ့ပေါ့လေစီဝိုင်းဝိုင်းလိုက်တာပေါ့ဒီခန်းတွင်ဒီမိသူမမဝင်ရဟုတ်ကလားသူ့ရှိဟိုဟိုဘာတော့ဘာမှမတတ်ရင်ဖရာအမိတ်တရားအမိတ်တန်ခါအမိတ်ဟုတ်ကလားဟဲ့ဟင်အဲ့လိုဆိုပြီးစီအဝဝိုင်းနေနဲ့သူကတတော့မှနေအဲ့တော့ဟိုခုနကဘလူးမလိုက်လာတာကလည်းဟိုခြေရင်းမှာသူကနေတဲ့လား ဟင်တညာလုံးဟုတ်ကလားအိတ်မပြောနဲ့အိတ်ပြောရင်ဘယ်နဲ့လို့အိတ်ရဲပါဘူးဟုတ်ကလားအိတ်သားမှာဟင်အိတ်သားမှာဟင်နောက်သားမှာဘယ်လိုဟိအဲ့တော့အိတ်ရဲပါမှာဟိဘာဖြစ်လို့တော့သားမှာဟာဟိုဘက်ကပြောတာတို့ဘက်ကပြောရင်သိမှာကြောက်လို့ဟင်တို့ဘက်ကပြောတော့ဘယ်လိုတော့သိမှာကြောက်လို့ဟင် အဲတေမာကြောက်တဲ့ပုဂ္ဂိုလ်တော့မအိပ်ရဘူးဗျဟင်းအေးဘလူသားမှာဟုတ်ကလားဗျအဲ့လိုနေအဲဒါနဲ့တမနယ်ဝိုးတို့တညနဲ့ကုံသွားရောမနယ်လင်းထိဟိုငါနဲ့စောင့်နေတာတခါတည်းပြင်ဆင်ထားတာနာသမီးတမျှဟုတ်ကလားအဲဒီကလည်းအတွင်းပိကနာနာယုတ်စီကလည်းဒီတွင်းဒီတွင်းမဝင်ရဟုတ်ကလားဗျာဒီနေအဲ့ဒီချိန်မှာဟိုတက္ကသိုလ်ဒီကဟိုဘယင်က သူ့ရေကန်တော်သွားတဲ့အချိန်အဲ့ဒီနာရောက်ရောက်လာတော့အဲ့ဒီနာသမီးတမျှဟင်ချောမောလာပါတာသွားတော့ငင်းတော့သူ့မှာတတိစည်းဆောင်ရှိလာဟဲ့အာယုံရဲ့တိုက်မှုကောမခံရဘူးလားအတွင်းကစိတ်ရဲ့လိမ်မှုကောမခံရဘူးလားအဲခံရတော့သွားပြီးတော့အဲ့ဒီမိန်းကလေးဟာလိမ်ရှိမရှိမေးဟုတ်ကောအဲ့တော့ဟိုတက်ကပါမိတာခရီးသွားကအဲဒါ လေမရှိဘူးသူဟာလူလည်းမဟုတ်ဘူးဘလူမဟုတ်ကလားလားဟင်အရှင်မင်းကြီးအဲ့ဒါဘလူမပါတော့ကပါလာတာအဲ့လိုပြောဟုတ်ကဲ့အဲတကံဟိုဘက်ကမျိုးသမီးကဓာတုယူသူ့တယောက်ကြပါသူ့နောက်ကိုစိတ်မချလို့သူလိုက်လာတာပါတစ်ဖက်ကလည်းပြောဟုတ်ကလားဟဲ့ဟင်ဟိုတကပါဏိတာပြောတယ်ဟင်လေမရှိဘူးဟုတ်ကလားဟိုကလည်းဓာတုလေးမှအငင်းခုံလေးဟုတ်ကဲ့အဲ့တော့ဟိုဘယင်က ကြည့်နေတော့ဒီဟိုသူ့အာယုံကဟိုလှည့်သားသွားပြီတင်တယ်ဟဲ့ဟုတ်ကလားရှိသမျှအတိတို့ရှိနေတဲ့အတိဒီဟုတ်ကလားရှုွက်ထဲမှာအကုန်လုံးသိပေးနိုင်မှဟောဒီညာမရင်းချက်မှာပေါ့ဟဲ့ရင်းချက်ခြင်းလည်းသူပဲပွင့်ခြင်းလည်းသူပဲတင်တယ်ဟဲ့အကုန်လုံးဖြစ်ရမယ်အေးအဲ့တော့တို့ပြောတာရုပ်ဝခြင်းမဟုတ်ဘူးဗျစိတ်ဝခြင်းတင်တယ်ဟင်ဟင်အာစိတ်ဝခြင်းကလည်းဘာတော့ရှုွက်ဝခြင်းတင်တယ်ဟဲ့ဟင် ရှုပ်ွယ်နဲ့မသိတဲ့ရုံနဲ့မကားဘူးတဲ့တဲ့နေရာကိုအကုန်လုံးသိပေးရမယ်အဲ့လိုဝတ်ခြင်းလေးဟုတ်ပြီကဲနာကြပါဦး